ကောရိန္သုဩဝါဒစာပထမဆောင်ခန်းကြီး73အငယ်1မှ8ငါသည်လူဘာသာစကားကို၎င်းကောင်းကင်တမန်ဘာသာစကားကို၎င်း ပြောနိုင်တော်လဲမေတ္တာမရှိလျင်အတန်မြည်သောတဘိုးခရာကဲ့သို့၎င်းတီးတံကိုသာပေးတတ်သောလင်ကွင်းကဲ့သို့၎င်းဖြစ်၏ပရောဖက်ဉာဏ်ကိုငါရ၍နည်းနည်းသောအရာရှိသည်များတို့နှင့်တိပ္ပံအတတ်အမျိုးမျိုးကိုတတ်တော်၎င်းတောင်များကိုရွှေ့နိုင်သော ။ယုံကြည်ခြင်းမျိုးမျိုးနှင့်ပြည့်စုံသော၎င်း၊မေတ္တာမရှိလျှင်အချီးနှီးသက်သက်ဖြစ်၏။သူတစ်ပါးကိုငါကြွေးမွေး၍ဥစ္စာရှိသည်မြကိုစွန့်ကြဲသည်သာမကကိုခန္ဓာကိုမိရှို့စေခြင်းကအတော်လဲမေတ္တာမရှိလျှင်ငါ၌အကျိုးမရှိမေတ္တာသည်စိတ်ရှိတတ်၏ကျေးဇူးပြုတတ်၏မေတ္တာသည်ဂုံပြန်ခြင်းမရှိဝါကြွားခြင်းမရှိမာမနမရှိမလျော့ပတ်စွာမကျင့်တတ်ကိုအကျိုးကိုမရှာတတ် ဒေါသအမျက်မထွက်တတ်။အပြစ်ရှိသည်ဟုမထင်တတ်။မတရားသောအမှု၌ဝမ်းမြောက်ခြင်းမရှိတတ်။သမ္မာတရား၌ဝမ်းမြောက်တတ်၏။ခပ်သိမ်းသောအရာကိုဖုံးအုပ်တတ်၏။ခပ်သိမ်းသောအရာကိုယုံတတ်၏။ခပ်သိမ်းသောအရာကိုမြော်လင့်တတ်၏။ခပ်သိမ်းသောအရာကိုသည်းခံတတ်၏။မေတ္တာသည်ဖောက်ပြန်ခြင်းသဘောနှင့် အစဉ်ကင်းလွတ်၏။ပရောဖက်ဥာဏ်သော်၎င်း၊အမျိုးမျိုးသောဘာသာစကားကိုပြောနိုင်သောအခွင့်သော်၎င်း၊သိပ္ပံအတတ်သော်၎င်း ကွယ်ပျောက်လိမ့်မည်။9ယခုမူကား၊ငါတို့သည်မစုံမလင်သိတတ်ကြ၏။ပရောဖက်ဥာဏ်နှင့်မစုံမလင် ဟောတတ်ကြ၏။စုံလင်ခြင်းသို့ ရောက်သောအခါမူကား၊မစုံလင်သမျှတို့သည်ကွယ်ပျောက်ကြလိမ့်မည်။10ငါသည်သူငယ်ဖြစ်စဉ်အခါသူငယ်လိုစကားပြော၏။သူငယ်လိုစိတ်ထင်၏။သူငယ်လိုကြံစည်၏။အသက်ကြီးသောအခါမူကား သူငယ်၏အရာများကိုငါပယ်ရှား၏။ယခုတွင်ငါတို့သည်မှန်အားဖြင့်ရိပ်မိလျက်သာနေကြ၏။ထိုအခါမူကား၊မျက်မှောက်ထင်ထင်မြင်ရကြလိမ့်မည်။ယခုတွင်ငါအသိအမြင်မစုံမလင်ဖြစ်၏။ထိုအခါမူကား၊သူတပါးသည်ငါ့ကိုသိသကဲ့သို့ငါသိရလိမ့်မည်။ယခုတွင်ယုံကြည်ခြင်း၊မြော်လင့်ခြင်း၊ချစ်ခြင်းဤသုံးပါးတည်လျက်ရှိ၏ ဤသုံးပါးတို့တွင်ချစ်ခြင်းမေတ္တာသည်အမြတ်ဆုံးဖြစ်သတည်း